ဂလာတိဩဝရစာအခန်းကြီးနှစ်အငယ်1မှ30ထို့နောက်34နှစ်လွန်ပြီးမှငါသည်တိတုကိုခေါ်၍ဗာရမနှင့်အတူယေရုရှလင်မြို့သို့တဖန်သွားလေ၏ဗျာဒိတ်တော်အတိုင်းပင် သွားသည်ဖြစ်၍တပန်းအမျိုးတို့၌ဟောပြောသောဧဝံဂလိတရားကိုထိုအခါငါကြားပြောလေ၏ထိုသို့ဆိုသောငါဆောင်ရွက်ခဲ့ပြီးသော အမှုနှင့် နောက်၌ဆောင်ရွက်လက်တန်သောအမှုကို အချီးနှီးမဖြစ်စေခြင်းငှာအတရေထင်ရှားသော သူတို့အားသာတိတ်ဆိတ်စွာကြားပြော၏သို့တော်လည်းငါနှင့်အတူပါသောဟေလတအမျိုးတိတုကိုအေပြားလှီးခြင်းကို မခံစေကြယေရှုခရစ်အားဖြင့်ငါတို့ခံစားသောလွတ်ချင်းအခွင့်ကိုချောင်းကြည့်၍ငါတို့ကိုကြုံခံစေမိအကြံနှင့်ပရိယေအားဖြင့် သူတပားသွင်း၍ငါတို့အထဲသို့ဝင်သောညီကိုဤအယောင်ကိုဆောင်သောသူတို့အကြောင်းကြောင့်ထိုတို့ပြုကြ၏မှန်သောဧဝံဂေလိတရားသည်တင်တို့၌တည်နေမည်အကြောင်းငါတို့သည် ထိုသူတို့စီရင်ခြင်းကိုခဏမျှဝန်မခံကြအထရေထင်ရှားသောသူတို့သည်အထက်ကအဘယ်သို့သောသူဖြစ်ကြသည်ကိုငါမဆိုင်ဘုရားသခင်သည် လူမျက်နာကို မှတ်တော်မမူ ထိုသူတို့နှင့်ငါသည်ပေါင်းဖော်၍ထူးခြားသောအရာကို မခံရသည်သာမက၊အရေဖျားလှီးခြင်းကိုခံသောသူတို့တွင် ပေတရုကိုတမန်တော်ဖြစ်စေခြင်းငှါ၊ပေတရု၌ပြုပြင်တော်မူသောသူသည်တပါးအမျိုးသားတို့တွင်ငါ့ကိုတမန်တော်ဖြစ်စေခြင်းငှါ၊ငါ၌လည်းပြုပြင်တော်မူသည်ဖြစ်၍၊အရေဖျားလှီးခြင်းနှင့်စပ်ဆိုင်သောဧဝံဂေလိတရားကို ပေတရု၌အပ်တော်မူသည်နည်းတူ၊အရေဖျားလှီးခြင်းနှင့်မစပ်ဆိုင်သော ဧဝံဂေလိတရားကိုငါ၌အပ်တော်မူကြောင်းကိုသူတို့သည်သိမြင်ကြ၍အမိတကယ်ဖြစ်သောယာကုပ်ကေဖာယောဟန်တို့သည်လည်းငါရသောခြေဆုတော်ကိုသိကြသောအခါမိမိတို့သည်အေပြားလှီးခြင်းကိုခံသောသူတို့စီတို့တွားမိအကြောင်းနှင့်ငါတို့သည်တပန်းအမျိုးသားတို့စီတို့တွားမိအကြောင်းလက်ရလက်ခံခြင်းကိုဘာနာဘနှင့်ငါအားပေးကြ၏ငါတို့သည်ဆင်းရဲသောသူများကို အောက်မေ့စေခြင်းဟာသူတို့အလိုတစ်ခုတည်းရှိ၏ထိုအမှုကိုငါသည် အလိုအလျောက်ကြိုးစားအားထုတ်လေ့ရှိ၏အငယ်7မှ21ထိုနောက်ပေတျုသည်အန်တီအုတ်မြို့သို့ ရောက်လာသောအခါသူ၌အပြစ်တင်စရာအခွင့်ရှိသောကြောင့်သူကိုယ်တိုင်ကိုငာညင်း၍စီးတားရ၏အကြောင်းမူကားလူအချို့တို့သည်ယာကုပ်ထံကမရောက်မလာမီ ပေတျုသည်တပါးအမျိုးသားတို့နှင့်အတူစား၏။သူတို့ရောက်လာသောနောက်၊ပေတျုသည်အရေဖျားလှီးခြင်းကိုခံသောသူတို့၏မျက်နှာကိုထောက်၍တပါးအမျိုးသားတို့နှင့် မပေါင်းဝံ့။တယောက်တခြားစီနေ၏။ကြွင်းသောယုဒလူတို့သည် ပေတျုနှင့်အတူလျှို့ဝှက်၍သူတို့လျှို့ဝှက်ခြင်းအားဖြင့်ဗာနဗသည်လည်းသူတို့ဘက်သို့ပါသွား၏။သူတို့သည်မှန်သောဧဝံဂေလိတရားနှင့်အညီ ဖြောင့်မတ်စွာမကျင့်ကြောင်းကိုငါသည်မြင်လျှင်၊ထိုသူအပေါင်းတို့ရှေ့မှာပေတရုအားငါဆိုသည်ကား၊သင်သည်ယုဒလူဖြစ်လျက်ပင်ယုဒထုံးစံအတိုင်းမကျင့်ဘဲတပါးအမျိုး၏ထုံးစံအတိုင်းကျင့်လျှင်၊တပါးအမျိုးသားတို့သည်ယုဒထုံးစံအတိုင်းကျင့်စေခြင်းငှါအဘယ်ကြောင့်သူတို့ကိုအနိုင်အထက် ပြုသနည်း။လူတို့သည်ပညတ်တရား၏အကျင့်အားဖြင့်ဖြောင့်မတ်ရာသို့မရောက်၊ယေရှုခရစ်ကိုယုံကြည်ခြင်းအားဖြင့် ဖြောင့်မတ်ရာသို့ရောက်ကြသည်ကို အပြစ်ထင်ရှားသောတပါးမျိုးသားမဟုတ်ဘဲဇာတိအမျိုးအဖျင်ယူဒလူဖြစ်သောငါတို့သည် အမှန်တည်သည်နှင့်အညီပညာတရား၏အကျင့်အဖျင်ဖြောင့်မတ်ရာသို့မရောက် ခရစ်တော်ကိုယုံကြည်ခြင်းအဖျင်ဖြောင့်မတ်ရာသို့ရောက်ခြင်းငါငါတို့ပင်ယေရှုခရစ်ကိုယုံကြည်ကြပြီအကြောင်းမူကားပညာတရား၏အကျင့်အဖျင်အဘယ်သူမျှဖြောင့်မတ်ရာသို့မရောက်နိုင်ရာခရစ်တော်အဖျင် ဖြောက်မတ်ရာသို့ရောက်ခြင်းငှာငါတို့သည်ကြိုးစားလျက်ပင်အပြစ်ထင်ရှားသောသူဖြစ်သေးသည်မှန်လျင်ခရစ်တော်သည်အပြစ်တရားကိုပြုစုသောသူဖြစ်သလိုထိုသို့မဖြစ်နိုင်ရာအထက်ကငါဖြိုဖျက်သောအရာကို နောက်တဖန်ငါတိဆောက်ပြန်လျင် ကိုအပြစ်ရှိသည်ကို ကိုယ်တိုင်ထင်ရှားစွာပြ၏ထိုမှတပါငါသည်ဖျားသခင်နှင့်ဆိုင်သောအရာ၌အသက်ရှင်မိအကြောင်းပြည့်ညတ်တရားနှင့်ဆိုင်သောအရာ၌ပြည့်ညတ်တရားအဖြစ် သေးလျက်နေ၏ငါသည် ခရစ်တော်နှင့်အတူ လက်ဝါးကတိုင်မှာအသေးခံပြီးသို့တော်လည်းအသက်ရှင်သေး၏ထိုတို့ဆိုသောငါသည် ကိုယ်တိုင်မရှင် ခရစ်တော်သည်ငါ၌ရှင်တော်မူ၏ကိုယ်ခန္ဓာ၌ယခုငါရှင်သောအသက်သည်ဘုရားသခင်၏သားတော်ကိုယုံကြည်ခြင်းအဖြစ်တည်၏သားတော်သည်ငါကိုချစ်၍ငါအဖို့ကိုကိုကိုစွန့်တော်မူ၏ဘုရားသခင်၏ကျေးဇူးတော်ကိုငါမပယ် ပညာတရားကို အမိပြု၍ဖြောင့်မတ်ရာသို့ရောက်နိုင်လျှင် ခရစ်တော်သည် အချည်းနှီးအသေခံတော်မူပြီ